အခန်းကြီး9အငယ်1မှ4မြို့ရိုးကိုလက်ဆက်တတ်သောအခါငါသည် တကားတို့ကိုထူထောင်၍တကဆောင်တည်ခြင်းတဲ့လေဝိသားတို့ကိုခံထားပြီးမှတစ္ဆာရှိ၍ဘုရားသခင်ကို အထူးသဖြင့်ယူသေးသောရဲတိုင်းမူဟာနနိနှင့်ငန့်ညီဟာနန်တို့၌ယေရုရှလင်မြို့ကိုအလျက်နေမထွက်မီယေရုရှလင်မြို့တကားတို့ကိုမဖွင့်စေနှင့် တကဆောင်ရှိစဉ်တကားတို့ကိုပိတ်၍ကန့်လန့်ခြင်းထိုးစေမြို့သူမြို့သားတို့သည်အတီးတီးမိမိတို့အရက်မိမိတို့အိမ်တစ်ဖက်တစ်ချက်၌ကင်းဆောင်စေဟုစီရင်၏အကြောင်းမူကားမြို့သည်ကျယ်ဝန်းတော်လဲနေသောသူနေ၍အိမ်များတို့ကို မတီမဆောက်ကြသည်အငယ်9မှ38 ထိုအခါမှူးမတ်မင်းအရာရှိဆင်းရဲသားတို့ကိုအဆွေအမျိုးအလိုက်စင်းယူခြင်းငှာစုဝေးစေမိအကြံကိုငါ၏ဘုရားသခင်သည်ငါစိတ်နှလုံးထဲသို့တွင်ပေးတော်မူ၏တဖန်ငါတွေ့သောစည်ရင်ဒီဟုသောရှေးဥစွာရောက်လာသောသူတို့၏အဆွေအမျိုးစည်ရင်ချက်ဟုမူကားဘာဘူးလုံရှင်ပြေနေဘုခနေစာသည်ဘာဘူးလုံမျိုးတို့တိမ့်သွာခြင်းကိုခံရသောလူစုတဲကထွက်၍ဇေရုပဗေလယောရှု နေဟမိအာဇရိယာမိနဟာမာနိမောဒကေဘိလရှံမိဇပိရက်ဘိကဝဲနေဟုံဘာနာတို့နှင့်အတူလိုက်လာ၍ယေရုရှလင်မြို့အဆရှိသောယူဒပြည်၌အတီးအတီးဆိုင်သောမြို့ရွာသို့ရောက်သောနိုင်ငံတော်သားဣဒရေလလူစင်းဟုမူကားပါရုအမျိုးသား2182ယောက် ရှေပတိအမျိုးသား382ယောက် အာရန်အမျိုးသား652ယောက်၊ပါဟတ်မောဘအမျိုးယောရှုနှင့်ယွာဘအမျိုးသားနှစ်ထောင်ရှစ်ရာတဆယ်ရှစ်ယောက်၊ဧလံအမျိုးသားတစ်ထောင်နှစ်ရာငါးဆယ်လေးယောက်၊ဇတ္တုအမျိုးသားရှစ်ရာလေးဆယ်ငါးယောက်၊ဇက္ခဲအမျိုးသားခုနစ်ရာခြောက်ဆယ်၊ဗိနွိအမျိုးသားခြောက်ရာလေးဆယ်ရှစ်ယောက်၊ဗေဗဲအမျိုးသားခြောက်ရာနှစ်ဆယ်သုံးယောက်၊အာဇဂဒ်အမျိုးသားတစ်ထောင်သုံးရာနှစ်ဆယ်နှစ်ယောက် အဒေါနိကံအမျိုးသား669ယောက်ဘိကဝဲအမျိုးသား2059ယောက်အာဒိန်အမျိုးသား655ယောက်ဟေဇကိနှင့်အာတာအမျိုးသား98ယောက်ဟာရှုံအမျိုးသား328ယောက်ဘေဇင်အမျိုးသား324ယောက်ဟာရိတ်အမျိုးသား132ယောက်ဂိဘောင်အမျိုးသား95ယောက်ဘဲလင်မျိုးနေတောဖမြို့သား 188ယောက်အာနတုတ်မြို့သား128ယောက်ဘေသာသမဝက်မြို့သား42ယောက်ကိယရယာရီမြို့ခေဖိရမြို့ဘေရုမြို့သား943ယောက်ယာမမြို့ဂါဘာမြို့သား621ယောက်မိမမြို့သား122ယောက်ဘေတလမြို့အာဤမြို့သား123ယောက်အခြားသောနေဘောမြို့သား92ယောက် အခြားသောဧလံမြို့သား1254ယောက်ဟာရီမြို့သား320ယေရီခေါမြို့သား345ယောက်လောဒမြို့ဟာဒိန်မြို့အောနောမြို့သား921ယောက်တေနာမြို့သား3930တည်းအငယ်39မှ45ယေဘရဟိစင်ဟုမူကားယောရှုအမျိုးတဲကယေဒယအမျိုးသား983ယောက် ဣမေရအမျိုးသား1052ယောက်၊ပါရှုရအမျိုးသား1248ယောက်၊ဟာရိမ်အမျိုးသား1017ယောက်တည်း။လေဝိသားစာရင်းဟူမူကား၊ဟောဒေဝအမျိုးထဲကယောရှုအမျိုးနှင့်ကာဒမေလအမျိုးသားခုနစ်ဆယ်လေးယောက်၊သီချင်းသည်အာသပ်အမျိုးသားတရားလေးဆယ်ရှစ်ယောက်၊တံခါးစောင့်ရှလ္လုံအမျိုးသား၊အာတာအမျိုးသား၊တာလမုန်အမျိုးသား၊အက္ကုပ်အမျိုးသား ဟတိတအမျိုးသားရှောဘဲအမျိုးသားပေါင်း138ယောက်တည်းအငယ်56မှ60ဖျားကျွန်ခံသူဇိဟအမျိုးသားဟတုဖအမျိုးသားတာဘုတ်အမျိုးသားကေရုအမျိုးသားတယအမျိုးသားပါရုအမျိုးသားလေဗနာအမျိုးသားဟကပအမျိုးသားရှာလမဲအမျိုးသားဟာနန်အမျိုးသားဂိန္ဒီလအမျိုးသား ဂါဟံအမျိုးသားယာယအမျိုးသားရေစိန်အမျိုးသားနေကောဒအမျိုးသားဂမ်ဇံအမျိုးသားဩဇအမျိုးသားပါတာအမျိုးသားဘေတဲအမျိုးသားမုနေအမျိုးသားနေဖိရှေတိန်အမျိုးသားဘာကပုတ်အမျိုးသားဟာခုပအမျိုးသားဟာရဟုရအမျိုးသားဘာဇလိန်အမျိုးသားမေဟိဒအမျိုးသားဟာရရှအမျိုးသားဘာရကုတ်အမျိုးသား တိတရအမျိုးသားတာမအမျိုးသားနေစီအမျိုးသားဟတိဖအမျိုးသားဒီရှောလမုန်ဤအစေခံကျွန်းတောတဲ့အမျိုးသားတောဖရဲအမျိုးသားပိရိဒအမျိုးသားယာလအမျိုးသားဒါကွန်အမျိုးသားဂိန္ဒေလအမျိုးသားရှေပတိအမျိုးသားဟတိလအမျိုးသားပောခရဲအမျိုးသားဇေဘိန်အမျိုးသား အာမုန်အမျိုးသားတည်း။ဘုရားကျွန်နှင့်ရှောလမုန်၏ကျွန်ပေါင်းကားသုံးရာကိုးဆယ်နှစ်ယောက်တည်း။61ထိုမှတပါး၊ဣသရေလအမျိုးမှန်သည်မမှန်သည်ကို၎င်း၊မိမိတို့အဆွေအမျိုးကို၎င်းမပြနိုင်ဘဲ၊တေလမေလမြို့၊တေလဟာရရှမြို့၊ခေရုပ်မြို့၊အဒ္ဒုန်မြို့၊ဣမေရမြို့မှထွက်သွားသောသူဟူမူကား၊ဒေလာယအမျိုးသား တောဘိအမျိုးသား၊နေကောဒအမျိုးသားပေါင်းခြောက်ရာလေးဆယ်နှစ်ယောက်တည်း။18ပရောဟိတ်အမျိုးထဲကဟဗာယအမျိုးသား၊ကောဇအမျိုးသား၊ဂိလဒ်ပြည်သား၊ဗာဇိလဲသမီးတယောက်နှင့်စုံဘက်၍ယောက္ခမအမည်ကိုရသောဗာဇိလဲအမျိုးသားတို့သည်စာရင်းဝင်သော လူစုတွင်၊မိမိတို့စာရင်းကိုရှာ၍မတွေ့သောကြောင့်၊အမျိုးမစစ်၊ယဇ်ပုရောဟိတ်အရာကို မခံရကြ။19ဥရိမ်နှင့် သူ့မိန်ပါသောယဇ်ပုရောဟိတ်မပေါ်မီတိုင်အောင်သူတို့သည်အလွန်တန်ရှင်းသောအရာတို့ကိုမစားရဟုပြည်အုပ်မင်းစီရင်၏ပရိသတ်ပေါင်းကား42,360ဒီထိုမှတပါကျွန်ယောက်ျားကျွန်မိန်းမပေါင်း9339ယောက်တည်ခြင်းတဲ့ယောက်ျားမိန်းမပေါင်း245ယောက်မြင်းပေါင်း936စီး လာပေါင်း245စီ ကလအုပ်ပေါင်း435စီမြဲပေါင်း6920ဒီအငယ်90မှ93အဆွေမျိုးတကြီးချို့တို့သည် အမှုတော်ကို ဆောင်ရွက်เสียလှူကြ၏ပြည်အုပ်မင်းသည်လည်းရွှေဒင်းကားတထောင်အင်ဒုံ90ရစ်ပရောဟိတ်အဝတ်စုံ 930ကိုဘန္တာတော်ထဲသို့တွင်လေ၏အဆွေအမျိုးတကြီးတွင်သောရွှေငွေပေါင်းကားရွှေဒင်းကား2000ငွေအခွက်2200ဒီကျွင်းသောသူတို့သည်လည်းရွှေဒင်းကား2000ငွေအခွက်2000ယေပရောဟိတ်အဝတ်ဆုံ69ဆုံကိုတွင်ကြ၏ထိုတို့ယေပရောဟိတ်လေဝိသားတကားဆောင်တီချင်းတဲ့တာမညလူအချို့ ဖျားကျွန်အဆရှိသောဣဒရေလပြည်သူပြည်သားအပေါင်းတို့သည်မိမိတို့နေရာမြို့ရွာတို့၌နေရာကျကြ၏